အဲလူရဲ့ရည်ကြီးကသောတိသက္ကနာ9ပါးရှိတဲ့တွေက9ပါးဟောပြီးပါနှစ်ပါးသမာဓိရှိပြီးတော့တဲ့9ခုတွေကနောက်ဆုံးတစ်ခုကတော့သုဒ္ဓပစ္စုပ္ပန်မဟာပစ္စုပ္ပန်နဲ့ဒီလိုမဟာပစ္စုပ္ပန် ပြုထားတာတော့ဒီဟန်တော်များမှာဆိုရင်သိရောက်နိုင်တဲ့အာဘကုစားလိုက်တာကောင်းတဲ့အာဘအဖြစ်ကတော့အကြည့်လို့နေကြည့်တယ်ဆိုတော့သူတို့ကြည့်လို့ရမှာအဖြစ်တွေကစိတ်ခါကိုချူဖောက်လို့ရတဲ့ယူသေးတဲ့စိတ်ရတော့ကိုယ်ကိုယ်ကို ချုပ်ဖောက်မိလို့ရှိရင်လည်းချုပ်ဖောက်မှဖြစ်ပြီးတော့ဒီလိုကိုတဘာဝဆံဒါဒီချုပ်ဖောက်ပြီးပါလေဆိုတော့အပြည့်ကိုခံပြောဆိုရနောက်ခါလည်းပဲဆောင်ကြည့်ဖို့ရအတွက်ပြိသက်ဒီလိုဖြစ်ရအောင်ဒီစိတ်ရဲ့ကြားရကပြည့်ဖြစ်သွားလို့ရှိရင်လည်း မြန်မြန်ကုစားဖြစ်ဆိုစိတ်ချတာဒီဟန်လောကရဲ့မဟုတ်ပါဘူးလူလောကရဲ့လည်းပဲလူတွေလည်းဒီဆိုင်တာရဲ့သူရှိနေတာပါပဲဆက်တဲ့ဂရုဆိုင်နေလို့ရှိရင်ရှင်ဟန်လည်းရှင်ဟန်သိခါရဲ့ဒီလိုသိခါသမာဓိသိခါစဉ္ညာသိခါတွေတက်လာတာသိခါတွေတက်လာလို့ရှိရင်ကိုယ်လုံးစိတ်သုံးမျိုးလုံး ပြောကြကြင်းကြပြင်းတော့စာရင်းကျင်းတော့လူပါကုန်စီရတဲ့အဖြစ်ကင်းရဘုရားအရေးကြီးတယ်ဒီကျင့်အောင်ဘယ်လိုဆိုင်နေတော့ဖြစ်ဒီကျင့်ပြီးဆိုရင်ဒီကျင့်လာတာလေနည်းရလာတာလေခုလိုရှင်းမှုကြီးရှင်းနေတယ်ရှင်းနေတယ်သဝရကမောဟ စိတ်ချမ်းပြည့်ပြီးတော့ရင်သက်တယ်ဒီရကျောင်းအထုလို့ရှိရင်ရင်းချမ်းတယ်အဲဒီလိုအခြေအနေဟာအမှန်တကယ်ဖြစ်ရကောင်းတဲ့အခြေအနေပဲအဲဒီလိုကြိုးစားလို့ရှင်းဝသိက္ခာနဲ့ပတ်သက်ပြီးတော့ကိုယ်မှာသူချာရာဘဝကြောင့်ဖြစ်လာပြီဆိုရင်အဲဒီစိတ်ခါတွေကို စိတ်မြတ်လို့လေသူကြောင့်ရှင်ဟဆိုလို့ရှိရှင်ဟဒီလာတော့ရှင်ဟကိုစိတ်ချတာကသမာယဟနဲ့အရှင်းရတော့လူဆိုလို့ရှိရင်လူကြည်လာတာလူလူစိတ်ချတာကလူကြိုက်လူဖြစ်တာဒါကြီးတွေ့တော့ကောင်းကောင်းကြီးကိုယ်ဘဝကိုတဘိုးကြီးဖြစ်လာပြီဆိုတာနားလေတယ်နားလေတော့ သံဃာတွေမချရအောင်သံဃာစိတ်ကလေးဆဲအောင်ကိုဒီလိုစိတ်ထုတ်တာပဲကိုကြီးဒီလအလေးထားတာကိုကြီးစိတ်ကအလေးထားတာပဲအဲဒီအလေးထားတဲ့စိတ်ကြီးသုံးအားကောင်းတာသုံးကောင်းတဲ့လက္ခဏာပဲအဲသူသူကိုကိုမမှားရအောင်လည်းပဲဒီစိတ်ကြီးမှားရင်လည်းဝန်ခံအောင်ဆောင် နောက်ခါမျိုးစောင့်ကြည့်ဖို့ရတဲ့ကြည့်ကြည့်နေတဲ့စိတ်တွေလည်းဖြစ်ပြီးအဲလိုတတိထားပြီးတော့ရှင်းသုံးသွားတော့စိတ်ခါတွေလည်းပဲတက်လာပြီဆိုလို့ရှိရင်လူစေတံယဟအစေတံလူစေတံမြင်လာတော့အဲ့ဒီမြင်မှမှုအကြောင်းခံနေတော့ဘူးရည်တဲ့မြင်မှလာအောင်ဒီစိတ်တော်လာတယ် ဒါကြောင့်ကိစ္စမပိဿကနာဟာဘယ်လောက်ပဲမလွယ်မကင်းတာတဲ့ကိစ္စကြီးဆောင်ရဆောင်ရရစိတ်ခါဆုံးရရှင်းသုံးရေးပါပဲကြံကြံပြီးတော့စိတ်ကစောနေတယ်ဥဒ္ဒပိဥဒ္ဒပိလည်းစိတ်ကြီးဖြစ်နေတယ်အဲဒီပဲခိုင်မာတဲ့သန္တာကြီးဖြစ်နေသန္တာကြီးဖြစ်နေတယ်ရဲကကိုယ့်ဘဝကိုတောင်းဆိုရတာ ဒါလုပ်ရမယ်ဒါလုပ်ရမယ်ဒါလုပ်ရမယ်ဆိုတာကိုတောင်းဆိုရတယ်။တာငယ်ရှိတဲ့ဓမ္မကြီးမလွဲတာလို့ညက်စားရတဲ့အခါမှာညက်လည်းစားတယ်။တာငယ်လေးကိုလည်းပဲပြေးရမယ်။ပတိပါရအောင်လည်းပဲရှိရှိဆောက်ရှောက်တဲ့ဆရာ။အဲဒီလိုတာငယ်ရှိတဲ့ဓမ္မကြီးစိတ်ဆန်းယူကဘာပေါ်မှာလူကြီးများများရှိသွားပြီဆိုလို့ရှိရင် ကဘာကြီးအလိုလိုလေးရတာပဲကဘာကြီးလည်းသိချမ်းသာရတာပဲစိတ်ကြော်ကြကောင်းတဲ့ကဘာကြီးလည်းဖြစ်လာတာပါပဲအဲဒါဒီခေါင်းသဘောပေါက်လာလည်းပြီးတော့ကိုယ်ပိုင်ကဘာလေးပါအကြည့်ခေအောင်ရိုးတဲ့အကြည့်ခေအောင်လေးကိုသိခါကြီးထည့်လာပြီဆိုလို့ရှိရင်အဲဒီသူသိခါရဟသိခါသူသိခါရောအလေးပေးပြီးတော့ရှင်းသုံးသားလို့ရှိရင် ကျေကျတဲ့ကဘာကြီးမငြိမ့်တဲ့မအေးချမ်းတဲ့ကြောင်တော်မှာကိုယ်ပိုင်ကဘာလေးကတော့ငြိမ့်တဲ့အေးချမ်းနေလို့ဆိုရင်ကိုယ်တက်တော့အများဆက်လာပြီကိုယ့်ရဲ့ဝန်းကျင်ကိုလည်းပဲကိုကနောက်ဆက်မပြီးတော့ဘူးထောက်ချက်အောင်လည်းလုပ်တော့ဝန်းကျင်ကဘာလေးကိုလည်းပဲငြိမ့်တဲ့အောင်အေးချမ်းအောင်ပြုလို့ရရောက်ပါပြီဒီနည်းနဲ့ပဲအေးချမ်းတဲ့ကဘာလေးတွေ အခွင့်အရေးကနေပြီးတော့အခွင့်အရေးဖွက်ခဲတွေဆက်ဆက်ဖြစ်နေသွားလို့ရှိရင်တကယ်စစ်မှန်တဲ့ကမ္ဘာကြီးရဲ့ရေးဆိုတာရတော့ပါပါလေအဲ့ဒီချက်ကလေးတွေလေးလေးနဲ့စဉ်းစားပြီးတော့ပေါ့လေဒီမှာခုနဆုံးဆုံးပြောခဲ့တဲ့သုဒ္ဓမောဒီသုပိသက္ခဏာနဲ့သစ္စလပိသက္ခဏာပေါ့လေပြည့်စုံလို့ဖို့သိလို့အနေဆိုတာပေါ့လေနားလည်ဖို့ပါလေ အခု၆ခုမြောက်ပြစ္ဆကနာရှင်းနေတင်ကြဖို့ရအချိန်ကျရပါလိမ့်ဘုရားမြတ်စွာက၆ခုမြောက်ပြစ္ဆကနာခေါ်ကြပုံကတော့ဒီခုတော့သဖန်နဲ့တပါးသောရှင်ရှင်ဘုံကအရိယာတိဖြစ်တဲ့သောတာပန်ပုဂ္ဂိုလ်ဟာ ဒီပုံအင်းချင်းဆင်းရဲနေဆင်းရဲဆင်းရဲနေတယ်ဆင်းရဲမှုကတော့အရိယာဉာဏ်မြဲတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအကျင့်ကဲ့သို့သောခွန်အားနဲ့ပြည့်စုံတယ်ပြည့်စုံရဲ့ငါလည်းပဲသူကဲ့သို့သောခွန်အားနဲ့ဆွမ်းအားနဲ့ ပြည့်စုံသူဟုတ်ကဲ့လားလို့ဒီလိုသင်ကြည့်တယ်။ဒါလည်းပဲတကယ်လိုအပ်တာပါပဲ။ဘာရှိရှိဆိုတာလူတိုင်းလူတိုင်းပါသင်ကြည့်ဖို့သိရေးကြည့်ပါလေ။ဘာအားနဲ့ဒီလောကမှာလှူရှားနေတာဟုတ်လို့သွားလို့ရှိရင်ဘာမှမလှူရှားနိုင်ပါဘူး။ဒီတော့ဒီသွားအားမျိုးကရှိရှိလုံလောက်မှုရှိရှိဆိုတာ ဆင်ခြင်ဖို့ကတော့ဒါတော့စိတ်ကြပါပဲ။ဉာဏ်ခန္ဓာတိုင်းမှာလည်းလျော့ယူပြီးဆင်ခြင်တာကြီးရှိနေပါဘူး။ဆိုင်ရအနှောက်အယှက်တွေဆိုလည်းရှိရပါတယ်။အဲဒီဆိုင်ရအနှောက်အယှက်တွေကျုံးလာတဲ့အခါမျိုးကဒီဆိုင်ရအနှောက်အယှက်တွေကိုဘယ်လိုတော့မှဖြည့်ဖြည့်ရမလဲဆိုတာပေါ့လေ။ စွမ်းအားတွေကျူရင်းပြီးတော့အထူးဆုံးထားဖို့လိုရတယ်။စွမ်းတတ်ခြင်းရှိအောင်လုပ်ထားဖို့လိုရတယ်။စွမ်းတတ်ခြင်းရှိဖို့ဆိုလို့ရှိရင်ဆက်ရမယ်လို့ကြုံတဲ့အခါမှာကိုယ်ကငုတ်ခံဖို့တော့ရှိရတယ်လို့။ဒီတော့ငုတ်ခံတဲ့ဝါရဟာဘာမှမဟုတ်ရှိနေပါဘူး။ကြောက်ခံရပါပဲလို့တရားနဲ့မှာဆိုတော့တရားကြီးနဲ့ကြောက်ခံရပါမယ်။အဲဒီကြောက်ခံရမှာ အောင်အောင်နဲ့တွန်းလာနိုင်ရေးအတွက်သာအားဆိုတာသိကြပါတယ်။ဆရာကြီးကပုဂ္ဂိုလ်ကတရားတွေအထုတ်တာလို့အရိယာဉာဏ်နဲ့စိတ်ဓာတ်တွေပြည့်စုံနေပြီဆိုလို့ရှိရင်ကိုယ်စုဆောင်ထားတဲ့သွားအားဘလောက်အတိုင်းအတာကြီးရှိလဲဆိုတာသွားရကိုသုံးသပ်ကြည့်တယ်။အရိယာမှာပြည့်စုံရဖြစ်တဲ့ဘလခေါ်တဲ့ခွန်အားတော်မှုသွားအားနဲ့ ပြည့်စုံပါရဲ့လားလို့ဒီလိုဆင်းရဲကြည့်ပါလေ။ဟုတ်ပါပါ။တိရစ္ဆာန်နဲ့တိရစ္ဆာန်အလိုက်လူနဲ့လူအလိုက်ခွန်အားရသားရဆိုတာရှိကြပါလား။သို့တော့အဲ့ဒီသားကအကျိုးပြုတဲ့သွားအားနဲ့အကျိုးပြုတဲ့သွားအားဆိုတာဒီလိုလဲခွဲရပါတယ်။ နွားများမှာစားရတော့လူတွေခိုင်းလို့ရှိရင်ရုပ်အားရောဒါအကျိုးရှိပါတယ်ညီမကလေးရောခါလည်းပဲသူတို့သွားရှိလို့ဒီလိုအသုံးပြုတဲ့အခါမှာသမဏအကျိုးကျေးဇူးရှိပါတယ်ကောဒီတော့နွားပါနွားခွန်ရှိတယ်ညီမလည်းပဲညီခွန်ရှိတယ်ဒီစမှုတွေဆုံးရတဲ့အခါမျိုးခါလည်းပဲဆက်ပါလည်းပဲဆက်သွားအားဆိုတာရှိပါတယ်ကော လူပါလူခွန်အားဖြင့်အဲ့ဒါတွေကတော့ကာယဗလခေါ်တဲ့ကိုခွန်အားပါပဲတစ်ဖက်ကလည်းကိုခွန်အားရှိတယ်လို့အခြားတစ်ဖက်ကလည်းပဲစိတ်ပိုင်းနဲ့ဆိုင်တဲ့ခွန်အားသောအားတွေကတော့လူပါနှမျိုးတော့ရှိရပါမယ်လူတွေကဆိုလို့ရှိရင်လူတို့လူမိုက်တွေဟာလူတို့လူမိုက်သောအားရှိတယ် ဆိုလို့ဆောင်းအားကဖတ်ရဲတယ်ခိုးရဲတယ်လူရဲတယ်လေရဲတယ်အဆိုးရပါလို့ရဆိုလို့ရှိရင်ဘာလို့ဆိုသလိုလိုရဲတယ်အဲဒီကလူဆိုးလူမိုက်ကြီးဆောင်းအားကလည်းတရုပ်ပေါ့သို့တော့အဲဒီဆောင်းအားကတော့နောက်လက်ကလာကြားလို့ဆောင်းအားကြားလို့ဆောင်းအားပါပဲတို့တော့တမီးအားကြည့်အောင်လုပ်ဖို့မလိုပါဘူးဒီလိုတဲ့ကောကမဟာ မကောင်းခဲ့ပါပဲစိတ်ကရိုင်းနေတော့ဒီဘဝကိုကြည့်ပြီးသိမဲ့ဒီလိုရှိဒီနေ့ကိုရလည်းသိပြရမှာမသိဘူးဆိုလို့ရှိရင်တော့အလိုလိုပဲအဲ့ဒီမကြီးရစွာတွေကတော့တက်လာတော့တာပါပဲဒီမှာလောကသားကတော့တရားရှိကြတော်နေမှာရှိတယ်ရှိတဲ့သွားတွေပါပဲရှင်ရင်လုံးသွားရှိရတယ် ပฏิသင်္ခါနာဗလာဆိုတာရှင်းပါလိမ့်ဒါဒုတိယကျေနပ်တိစိတ်ကြီးဆိုရှောင်းတဲ့အရာတွေဒါသစ္စရိတကောင်းတဲ့ကုလစိတ်ကအကျိုးရင်ကောင်းတဲ့စိတ်ကအကျိုးရရကျိုးရကောင်းအောင်ခကြီးတတ်တယ်ဒါတော့မကောင်းတာတွေရှောင်ရှားဖို့လိုတယ်မကောင်းတဲ့ဒီစိတ်တရားတွေကိုရှောင်ရှားဖို့လိုတယ်ဒုတိယတရားတွေဆောင်းပွားလိုက်တာကိုလိုတယ်ဆိုတာပါဒီလိုစီရင်ကိုသွားတွေကလူတိုင်းလူတိုင်းမှာရှိတယ်ပါလေ အဲဒီလိုကြည့်တင်ရရှိထားတဲ့ပုဂ္ဂိုလ်ကလည်းပဲဒီလိုအကျိုးရှိမှလူသားတွေမြတ်တာထားတယ်ဆိုတော့သူရရှင်နာသမားရတယ်ဆိုတာဒီလိုလေအပြစ်ကင်းကောင်းကျိုးရပြုလုပ်ရေးပါစိတ်ဝင်စားတာရေဘာစိတ်ဝင်စားကြရလဲဆိုတာပညာရှိဆိုတော့ကောင်းပြီပြည့်စုံတဲ့နဲ့ရှင်ရင်တူစွာအောင်ပါပဲနောက်ပြီးတော့လူဟာ အခုလက်ရှိလူချမ်းသာလေးလောက်နဲ့မလုံလောက်သေးဘူးဆိုတာပေါ့ချမ်းသာလို့ဆိုရလို့ချမ်းသာလေးကနည်းနည်းဒီချမ်းသာလေးရဖို့ရအတွက်ဒုက္ခမျိုးစုံနဲ့ရင်ဆိုင်ပြီးတော့ရယူရတဲ့ချမ်းသာဆိုတော့သိရဝိုင်းရနော်ဒါတော့ဒီတရားကောင်းတဲ့ချမ်းသာဒီလောက်ကောင်းတဲ့ချမ်းသာဆိုတာကောင်းတဲ့သဘောပေါက်နားလည်ပြီးတော့ သူလက်ရှိလူချမ်းသာရဲ့အခါပေါင်းများစွာစားတဲ့အမဂရေရှိတဲ့ချမ်းသာတစ်မျိုးလည်းရှိသေးတယ်ဆိုတာပါ။ရှင်ရှင်ဆုံးတရားနဲ့လက်ရှိလူချမ်းသာကိုဆိုရတဲ့တတိပိဿာကဆိုတာပါ။တတိရှိတဲ့ပုဂ္ဂိုလ်တွေကသွားရှိတဲ့ပုဂ္ဂိုလ်တွေကဆွတ်နိုင်တာပဲ။လက်ရှိလူချမ်းသာတွေဆွတ်လို့ပြီးတော့အခုလို စိတ်ဓာတ်ကိုအပြီးမှတွေးကြည့်ရင်အရှင်းရတဲ့တရားတွေအတုရဌာနလာရောက်ပြီးတော့ဒီမှာတကယ်လိုအပ်တဲ့စိတ်ဆွမ်းအားတွေပါဖြစ်ပေါ်ရအတွက်ပါမရှိသေးရင်ရှိအောင်မရှိသေးရင်ရှိအောင်သိလို့ရှိရင်ရှိရလာအောင်ငယ်လို့ရှိရင်လည်းထွားလာအောင်ငယ်လို့ရှိရင်လည်းရလာအောင်ဆိုပြီးတော့ဒီပြောချက်နဲ့ပေါ့လေ ခုလိုလာပြီးတော့တရားအထုတ်တော့ရခဲ့ရတဲ့အကျိုးအမြတ်တွေကိုပြိကဟာဆိုတာပေါ့ရခဲ့ရတဲ့အကျိုးအမြတ်တွေရဖို့ပဲအဲ့ဒီလေးချင်းနဲ့လာပြီးတော့ဒီမှာဒီထန်တရားအထုတ်တော့အစောပိုင်းတွေကဝိရိယဆွမ်းရည်ရည်ဆွမ်းကပါတင်တော့ပါလာပြီအဲ့ဒီဝိရိယဆွမ်းအခုကြည့်ပြီးတော့ရောက်လာကြတာရောက်လာပြီးတော့ခြေလေးမှလေ့လာပြီးတော့ရှင်းကြတာ တတိဒီပထမအစားတော့သိပြီးတော့သူ့ကိုဆောင်ရတာမရှိသေးဘူးပေါ့အခုကမှတ်ပါရတဲ့ခါကျတော့တတိကတစ်ချိန်တစ်ချိန်အားကောင်းလာတယ်။ဒီနေ့ဒီအားကောင်းလာတယ်သူတော့တတိသွားရရှင်းလာတာပေါ့။တတိသွားဖြစ်မလို့စိကျူးကျူးသွားပြီးသွားလည်းကောင်းလာတာပါပဲ။ချိန်အားတွေလည်းကောင်းပြီးတော့သဘောပါလေးအချိန်တိုင်းစာပြီးတော့အစစ်အစစ်စစ်စစ်ပြီးလာတယ်။ ဒီတစ်ပြေဦးရပြညာမဲလောက်ရောက်လာပြီဆိုလို့ရှိရင်တတ္တတရားရေးသွားပြီးအထူးခြားခြားကိုဖြစ်လာတာဟာဟုတ်ပြီနေရာကျပြီဒီနေ့အမှန်နဲ့ဒီနေ့တိုင်းအထုတ်တဲ့ဆိုမိမိမှာဘယ်လိုအခြေအနေရောဒီဘဝကြီးကြောင်းလာတယ်ဆိုတော့ကောင်းကောင်းယူကြည့်တယ်တစ်ဖက်တစ်ဖက်ရဲ့အကျိုးဟာဘယ်လောက်ရှိတယ်ဆိုတာလည်းကောင်းကောင်းနားလည်လာတော့အမှန်ကလေးမလွတ်ရအောင်လည်းပဲဒီစိတ်ကိုပို့ပြီးတော့ဒီစိတ်လာတယ် အမှတ်လွတ်သွားလို့ရှိရင်အမှန်ကြီးကျယ်တဲ့အကြည့်ကြီးကြောက်ကြကောင်းတဲ့အကြည့်ကြီးလို့ထင်ပါပြီးတော့အရှိတ်ကြောက်ကြီးဝင်ပြီးတော့ပါလေရှစ်ကြောက်ဆွားတွေဝင်ပြီးတော့ပုံပြီးတော့ဝင်လည်းပဲကြီးဆိုင်လာတယ်ပုဂ္ဂလိဆိုင်လာနေလေပုဂ္ဂလိဆိုင်တဲ့ဝိရိယအားတတိအားသမာဓိအားပညာအားရှိရီကဥတ္တဥတ္တပါအားဆိုတော့လေဒီအားတွေအဝတ်ဆောင်လို့ဝင်လာတာဖြစ်လာတာပဲ ကိုရပြညမဲမှာရောက်တဲ့ခါကျတော့အလွန်ကိုပဲအရှိန်အဟုန်နဲ့ဖြစ်လာတာသိအောင်ကြောက်တာအဲ့ဒါဘာဝနာမလခေါ်ပါလေခုနစွန့်စားခြင်းစွန့်စားတဲ့အရာတွေရဲရဲကြီးစွန့်စားပြီးတော့တကယ်အကျိုးအမြတ်ပေါ်အမဂတိအကျိုးများရောက်ရှိရေးအတွက်ပေါ်လေလာရောက်အထုတဲ့ပုဂ္ဂိုလ်တွေမှာဒါလက်တွေ့ပဲအဲမှာယုတိကြီးရှားနေပါလို့ ကုပရိတိရတာပဲအဲ့ဒါဘာဝနာပလားနေရကနေပြီးတော့များအောင်လုပ်ရနေရကကြည့်အောင်သိရကနေပြီးတော့ထွားအောင်ကြည့်လို့ရတာပဲအမှန်တရားကိုအောင်စရာကောင်းတဲ့ဆွမ်းအားတွေပဲဒီဒီစိစိသက်သက်နဲ့ရှုဟလို့သမတ္တကုရဲ့သံဃောကို ကောင်းကောင်းသိနာလေတဲ့ယောဂီဟာဒီအမှတ်တစ်ခုရဲ့တစ်ခုရဲ့ကိုပဲဉာဏ်လို့တန်ဖို့ထားတာလေလွတ်ထွက်သွားမှာကိုပဲသူမလိုလားတော့ဘူးလွတ်ပြီးတော့ဉာဏ်ကိုဝင်လာတာကိုပဲသူယွန်းလာကြောက်တာလေဆက်ဆုံးတာဒီအဖြစ်ကိုသူမလိုလားဘူး ကျန်ကျန်တန်တန်ကာကံရောရှိကံရောပါရတိကဲကိုရှိတိဆိုင်ကြီးဖြစ်ပေါ်လာမှာဆိုလို့ရှိရင်တော့အထူးပြောကြရရှိတော့ဒီလာကြီးပြည့်နေတဲ့အခြေအနေတွေရှိသွားတယ်။အခုဖတ်ချင်တဲ့စိတ်ကလေးပေါ်ကျွမ်းနေတဲ့အခြေအနေသွားနေတော့ဟာအထင်ဝင်ပြီးဖြစ်လာတာကိုပဲသူစိုက်နေတော့အဲဒီလောက်ရှိတယ်။အဲဒီစာဟာတရားအထုလို့ဖြစ်ပေါ်တဲ့စာအားလေး ဒီစွမ်းအားလည်းပဲစိတ်တော်ချစ်စွမ်းအားလေးဘာဖြစ်လဲဆိုတော့ဒီစွမ်းအားမရှိလို့ရှိရင်ကိုယ့်ကိုယ်ကိုမကောင်းဘူးဆောက်ရှောက်နိုင်ဘူးသူစိတ်တရားတွေကိုယုံစရာတွေကြောက်စရာတွေသူတို့ရဲ့မကောင်းဆုံးနေရာလည်းယုံစရာတွေကြောက်စရာတွေလို့မသိဘူးဆိုလို့ရှိရင်ယုံရမှကြောက်ရမှမသိဘူးတကယ်ကိုပဲ တာယာပြန်လို့ဆရာအနေနဲ့မကောင်းသိချက်ကြီးရည်ရည်ချက်ကြီးလုပ်တော့တာပဲအဲ့ဒါဆိုရင်ဒီကိုရင်တရားတွေပြည့်ပြီးကိုရင်တရားတွေချက်တယ်ဆိုလို့ရှိရင်မိမိကိုယ်ပိုင်ကဘာလေးနဲ့ပြည့်ပြီးဝိဉ္ဇဉ်ကဘာလေးကိုလည်းပဲမငြိမ်တဲ့၆ချောင်းကုလောင်ရှင်းလေးရှင်းအောင်ကြည့်ရရောက်ပြီးကဘာကုလောင်ပြုရရောက်တာပဲ အဲ့ဒါကဘာဖြစ်တယ်ခေါ်တာလဲလောကဝိညာဉ်တရားကိုသိရိကလွတ်တတ်တာတရားတွေလောကကိုဖြစ်ရှိတဲ့တရားတွေအဲ့ဒီတရားကအခုကလည်းအမှန်တရားကြောက်ကြကောင်းပါလေဆိုရဲအတူချင်းဘုံနဲ့တော့မှအစာဘုံရောက်စွာကြောက်ကြကောင်းပါလေအချိန်မီလေးကိုယ်ရင်းကပောက်ကွက်နိုင်တဲ့ကြောက်ကြကောင်းတဲ့ဘုံလေးပါပဲကိုယ်ကိုလည်းဖြစ်ရှိတဲ့ သူတစ်ပါးကိုလည်းပဲပူလောင်စေအောင်ပြည့်စည်အောင်ပြုလုပ်တတ်တဲ့တရားစုတွေအဲဒါမကောင်းသူစိတ်တွေကိုရိုးရမှရှေ့ရမှကြောက်ရမှမကောင်းတဲ့တဲ့ငိုရိုက်ရှေ့ရကြောက်ရမှကြည့်လာပြီဆိုလို့ရှိရင်အဲ့ဒီတရားဒါမိမိကိုယ်ကိုဆောက်ရှောက်ကြတာပဲဝိဉ္ဇဉ်ကဘာကိုလည်းဆောက်ရှောက်ကြတာပဲအဲဒါလောကပါဠိတရားခေါ်ပါတယ် လောကကိုဆောက်ရှောက်သောတရားလောကကိုမပြတ်ရအောင်ဆောက်ရှောက်သောတရားသူတွေရဲ့ကိုလောကကိုမပြတ်ရအောင်ဆောက်ရှောက်တဲ့တရားဘုံကျော်ကိုကျင်လောကကြီးကိုလည်းပဲညည်းရအောင်ပြုတဲ့တရားလို့ဆိုပါတယ်အဲဒါကိုရှိတယ်ကိုသုက္ကဓမ္မလို့ခေါ်ပြီးတော့ဥဒ္ဓဘာကိုအဲဒီဥဒ္ဓဘာတရားကိုသုက္ကဓမ္မလို့ခေါ်ပါတယ်အဖြူရောက် အဖြူရောင်ရှိတဲ့တရားပေါ့ဒီအဖြူကံတရားပေါ့ဒီလိုလဲဆိုရင်အဲ့ဒီဆန့်ကျင်တဲ့အောက်သူဒုတိယခြေကိုမဖြစ်တာမကြောက်တာကကဏ္ဍဓမ္မလို့ခေါ်ပါတယ်။မဲမြတ်တော်တရားအမဲကတရားလို့ခေါ်ပါတယ်။အဲဒီအဖြူကံသောအားလေးဝင်လာပြီဆိုလို့ရှိရင်အဖြူကံကအပူကံခံထုတ်တာပေါ့။အင်းစိတ်ကြောက်စက်ကအဖြူကံပူတံခံထုတ်တယ်ဆိုတာပေါ့။ စိတ်ကြောင့်မဲ့ပါမဲ့ပြအမဲခံပူတန်ဆုပ်ရည်ဆိုတာပေါ့လေအဖြူကအဖြူရောင်ကပူတန်ကန်ထုတ်တယ်အမဲရောင်ကပူတန်ဆုပ်ရည်တယ်ပူတန်ကအပူပြီးတော့ေတတ်တာပေါ့သိကြတာပေါ့ချမ်းသာတာပေါ့အပူကြီးတော့ဆင်းရဲတာပါအဲ့ဒါအောင်လို့သူ့ကို စိတ္တဘာတရားကိုသုက္ကဓမ္မလို့ခေါ်ရတယ်။အဲဒီရဲ့ဆိုင်ရင်အဲဒီကသုက္ကဘာတရားကိုကဏ္ဍဓမ္မလို့ခေါ်ရတယ်။အဲဒီတရားတွေလူလောကမှာသုံးကလာလို့ရှိရင်တယောက်သုံးကလို့ရှိရင်တယောက်မှာအခြေအနေဟာထူးခြားခြားကြီးကောင်းတဲ့ဘက်ကထုံးတောက်လာတော့တာပဲ။ထုံးတောက်ဖို့ကိုတော့ဒီလိုကိုကိုလိုလာတာပါပဲ။မကောင်းထုံးတောက်ဖို့ကောင်းထုံးတောက်ဖို့ဖြစ်လာတာပါပဲ။ ဆိုတာဒီဝတ္တမတရားလို့ခေါ်ရတယ်။အဲ့ဒီတရားကြီးလောကမှာထွန်းကားလို့ရှိရင်လောကကြီးဟာသမဏပါရကျုံ့ဝေကောင်းတဲ့အေးချမ်းတဲ့လောကကြီးဖြစ်ပါပါမယ်။အဲ့တော့တရားထုတ်တဲ့အခါမှာအဲ့ဒီလောကဘာသာတရားကိုဒီဒီတင်ကိုခေါ်ရပါလေ။အခုလိုအရှိမတဲ့တရားတွေအထုရမှာမသိတဲ့ပုဂ္ဂိုလ်အများကြီးက သို့မဟုတ်အရှိချောင်နဲ့အာရိကလွတ်တာပါကိုလက်ခံကြည့်တဲ့ပုဂ္ဂိုလ်များအလိုလိုပဲသူတို့ကဒီစိတ်တရားတွေကိုညိုရမှမုန်းရမှကြောက်ရမှဒီစိတ်တရားတွေအဖြစ်တွေကိုညိုရမှကြောက်ရမှမကြည့်ဘူးဆိုရင်ရဲရဲတင်းတင်းအကုသိုလ်တွေရှိရတာပဲအဲဒီပုဂ္ဂိုလ်များကတော့ အာဟုတုတိစိတ်တရားတွေကိုအပေါင်းလက္ခဏာပြနေတယ်လို့ဆိုရမှာပါပဲအပေါင်းလာပြီးတော့ကျိုးနေတာပါလေရှင်းရမှာဆောက်ရမှာကြည့်ပြီးတော့မကောင်းမှုတွေကြည့်ရမှာမကောင်းတာတွေကြောရမှာမကောင်းတာတွေကြံစည်ရမှာပေါ့လေကြိုးရမှာရှင်းရမှာဆောက်ရမှာမကောင်းရုပ်တွေရတာဖြစ်လာမှာကိုကြိုးရမှာကြောက်မှာကြည့်ရတဲ့ပုဂ္ဂိုလ်တွေကတော့ အထုတိထားပြီးတော့ရှောင်လာတယ်။ဒီလာနဲ့ရှောင်ခွင်းနဲ့တတိနဲ့ကိုလို့ရှုမှတ်မှုနဲ့ကျူရင်ကာကွယ်တဲ့ဖြစ်လာလို့ရှိရင်လည်းဖြစ်ဖြစ်ကူစားဖြစ်တဲ့ကျုံ့ပိုက်စားခြင်းကသာအတိညာလေးဖြစ်လာလို့ရှိရင်သူတို့ကိုအာနေကောင်နေနေနေတဲ့နဝတနာဉာဏ်ကြီးတဲ့ပြည့်စုံလာတဲ့ခါကျတော့ငကောကသနတ္တဝါကြီးပညာနဲ့ နှိမ့်နေလို့အားနေနေတဲ့တရားတွေကိုအပြတ်ရှင်းလိုက်တယ်။နေဆုံးသတ္တဗာဖြစ်သွားပြီဆိုလို့ရှိရင်အမှန်အောက်တန်းကြတဲ့ဉာဏ်မှုတွေဒုစိတ်တရားတွေကိုလည်းအပြတ်ရှင်းလိုက်တော့ရှင်းရှင်းတဲ့သဘောကြီးမြတ်တဲ့သဘောဆိုင်သွားပြီ။ဒီတော့တရားအမှဒီတော့သူတို့ကသဘောမှုစိတ်တရားတွေကိုအနှုတ်လက္ခဏာပြပြီးတော့ ကောင်းတဲ့သိစိတ်ကြရတဲ့အပေါင်းလက္ခဏာကြပြီလားအားတွေကအနအောက်ဝက်ကောင်းအောင်ဖြစ်လာတာအဲ့ဒီခါမှာပုရုရှင်အရိယပုဂ္ဂိုလ်ဟာအချင်းချင်းခြားနာသွားပြီပုရုရှင်ကမကောင်းတဲ့ဘက်ကအာကောင်းတဲ့အရိယပုဂ္ဂိုလ်ကကောင်းတဲ့ဘက်ကကောင်းတဲ့ကောင်းအောင်ခွန်အားတွေရှိလာတယ်စွာတွေရှိလာတယ် အဲ့ဒီပြုလို့ရှိရင်အားနဲ့အရိယာအားကိုဆွမ်းနှစ်ပါးကအရိယာဆွမ်းကဘယ်လိုလုံးဆိုတာပေါ့ဒီအဲ့ဒါကိုဖော်ပြတဲ့ဆက်ခုမြောက်ပြည့်စက်ကနာလို့ဆိုပါတယ်ဘုရားမြတ်စွာဟောထားတာကဗလတ္တဧသဘိက္ခုဒိဋ္ဌိသံပန္နသပုဂ္ဂလသ ယံတထာဂပူရှိတိဓမ္မဝိနိတိရှိရမှာနေအထေကတဝမနတိကတဝသဗ္ဗจิตသောသမဏဟရိတဝပရိစ္ဆသောတောဓမ္မစုနာတိဆံရသောရဟောထားတဲ့သတိရရဲ့စွမ်းအားတည်းပါပဲမြတ်စွာဘုရားကိုယ်တိုင်ဟောကြားထားတဲ့ဓမ္မဝိလိယကို သတုရောက်သောပုဂ္ဂိုလ်ကဟောနေလို့ရှိရင်လည်းဒီနေ့ရဲ့အကျိုးစီးပွားသပွဲပေါ်လေသဘောထားပြီးတော့ရိုးရိုးသေးသေးလုံးစုံနေစိတ်အပြည့်နဲ့လည်းပဲနှလုံးသွင်းလျက်ပြောတဲ့အချက်ကိုလည်းပဲလွတ်ထမသွားရအောင်နားဆိုင်လျက်နားထောင်ကြတယ်

one heated, gifted attention engages it with all one's mind, hears the Dhamma as with eager ears. Such is the power of sense of the Noble One. That is ရှိခွဲကြလို့ပါလေဓမ္မအပါဝိရိယအပါဆိုတာပါလေဓမ္မဆိုတာအကျိုးကျေးဇူးဖြစ်ရေးအတွက်တိကျတဲ့လမ်းစဉ်ချက်ကိုဓမ္မဆိုပါတယ်အကျိုးကျဖြစ်ရေးအတွက်လိုအပ်တဲ့စီကံဥပဒေပေါ့ဒါဝိနည်းလို့ခေါ်ပါတယ် ဒါလိုရပါပဲကျေကျေကြီးရှိဖို့ရေကြီးတဲ့ဆန္ဒရှိခြင်းနဲ့ကျေရှိဖို့သိကြတဲ့လမ်းကြောင်းချက်ဒီတော့ကိုလုံးနှမျိုးပေါ်ကြီးကိုလုံးစိတ်ထားသုံးရလို့အချိုးရကျအကိုးစီဖို့အတွက်လည်းဝိနည်းအရေးကြီးတယ်အဲ့ဒါကိုမြတ်စွာဘုရားကရုဏာရှိစားပြီးတော့ဉာဏ်တော်နဲ့ပေါ်ကြတာကအဲ့ဒါသထာဂတဘဝိတိကဓမ္မဝိနည်းလို့ခေါ်ပါတယ် အဲတော့ဓမ္မအရာဆယ်လူဝိရိယအရာဆယ်လူဆိုတာပေါ့လေဒါကြီးခွဲခြားပြီးတော့သာဓုနဲ့လက်ကိုပေါင်းစားပြီးတော့ရှင်းလင်းကြဖို့လိုပါတယ်အဲဒါဓမ္မဝိရိယမျိုးတရားကိုယ်နဲ့ခေါ်ထားတဲ့ဓမ္မဝိရိယတစ်ခုခုကိုဒီလိုတယောက်ကခေါ်လို့ရှိရင်ကုကျုပ်ကိုစီဝအဖြစ်ပါမယ်ဆိုတာပေါ့လေလောကမှာစောင့်နေရတဲ့ကုကျုပ်ကိုစီဝဆိုတာကြားရတာပါပဲအဲ့ဒီတဲ့သာလွန်တဲ့ ကိုယ်ကျိုးကိုယ်စီကိုအဖြစ်လာလို့ဒီလိုသဘောထားပြီးနားထောင်တယ်။နေနေလေးမှာစိတ်တရားတော်မရောက်စေပဲတရားပေါ်မှာပဲခါလဲစိုင်းပြီးတော့နားထောင်တော့တယ်။တရားဝင်လူစီနားထောင်တာတည်းလို့ဆိုတယ်။အဲဒီလိုအခြေအနေရှိတဲ့ပုဂ္ဂိုလ်များတော့တရားနားနေလို့ရှိရင်တောင်တွေးမြောက်တွေးတယ်အချောက်တွေးဟိုကြည့်ဒီကြည့်တယ်ဒီလိုလုပ်တတ်တယ်။အဲဒီလိုကတော့ ကိုကျုပ်ကရှိဘအဖြစ်မှသဘောမျိုးသူ့မှာမရှိတော့ဘူးစိတ်အပြည့်တရားပေါ်မှာနာကြတဲ့တရားပေါ်မှာမရှိတော့ဘူးဆိုတာပြနေပါတယ်ဓမ္မဝိနည်းကိုမယုံသေးတဲ့သဘောပြနေရပါတယ်ဘုသူသတ္တဝါပုဂ္ဂိုလ်အရိယပုဂ္ဂိုလ်အဲ့လိုမဟုတ်ဘူးလို့ဆိုလို့ရတယ်အဲ့ဒါလက်ကကျတော့ရှင်းပါဘူး